ခန်းကြီး24အငယ်1မှ4ကြည့်ရှုလောသာရဖျားသည်ပြည်တော်ကိုလွတ်လပ်စေ၍ပယ်ရှင်းမှောက်ထားသည်ဖြင့်ပြည်သားတို့ကို ကွဲပြားစေတော်မူ၏ထိုအခါယေပရဟိတ်သည်စင်ရသားကဲ့သို့၎င်းတခင်သည်ကြုံကဲ့သို့၎င်းတခင်မသည်ကြုံမကဲ့သို့၎င်းရောင်းသောသူသည်ဝယ်သောသူကဲ့သို့၎င်း ကျွေးရှင်သည်ကျွေးတင်သော သူကဲ့သို့၎င်းအတိုးစားသောသူသည်အတိုးပေးသောသူကဲ့သို့၎င်းဖြစ်ရလိမ့်မည်တပီလုံးလွတ်လပ်၍ရှင်းရှင်းဖြစ်စည်းရလိမ့်မည်ဟုသောအရာကိုသာရဖျားမိန်တော်မူ၏ပြည်တော်သည်ညူညင်ညှိုးငယ်ခြင်းရှိ၏လောကသည် အားလျော့၍ညှိုးငယ်ခြင်းရှိ၏ဘုံချီသော ပြည်သားတို့သည်အားလျော့ကြ၏အငယ်9မှ12 ပြည်သားတို့သည်တရားတော်ကို လွန်ကျူးခြင်း၊အမိန့်တော်ကို ပြောင်းလဲခြင်း၊ထာဝရသစ္စာတော်ကိုဖျက်ခြင်းအကြောင်းကြောင့်၊ပြည်တော်သည်ညစ်ညူးခြင်းရှိ၏။ထိုကြောင့်ကျိန်တော်မူသောအကျိန်သည်ပြည်တော်ကိုလွှမ်းမိုးပြီ။ပြည်သားတို့အပေါ်မှာ အပြစ်ရောက်လေပြီ။ထိုကြောင့်ပြည်သားတို့သည် ပူလောင်ကြသဖြင့်၊ကျန်ကြွင်းသောသူတို့သည်နည်းကြ၏။သစ်သောစပျစ်ရည်သည်ငိုငြင်လေ၏။စပျစ်နွယ်ပင်သည်လည်းအားလျော့လေ၏ စိတ်ရွှင်လန်းသောသူအပေါင်းတို့သည်ညည်းတွားကြ၏တာယာသောပတ္တာအတန်ငြိမ့်ပြီးဝမ်းမြောက်သောသူ၏အတန်မရှိတာယာသောဆောင်းတန်လည်းငြိမ့်ပြီးတည်ခြင်းဆိုလျက်စပြည့်ကိုမတော့ရကြတည်ရည်ရက်ကိုတောက်သောသူတို့သည်ပါဇက်ခါကြလိမ့်မည်လွတ်လပ်သောမြို့သည်ပြိုပျက်လေပြီအဘယ်သူမျှမဝင်စေခြင်းငှာအိမ်များကိုပိတ်ထားကြပြီ စပြည့်ပြတ်သောကြောင့် လန်ခီတို့၌မြည်တမ်းခြင်းရှိ၏ဝမ်းမြောက်ခြင်းလည်းအကျွင်းမဲ့ကွယ်ပြီးတပြီလုံး၌တာယာသောအတန်ငြိမ့်ပြီးစိတ်ညံခြင်းသည်မြို့ထဲမှကြံရစ်၏မြို့တကားကိုလည်းရိုက်ခတ်၍ဖြိုဖျက်ကြပြီအငယ်73မှ20ထိုတို့ပြည်တော်လည်းပြည်သားတို့တွင် ဖြစ်ရတော်လဲတန်လွင်ပင်ကိုလှုပ်၍အတီးကိုရသကဲ့သို့၎င်း စပြည့်တီးကိုတင်းယူသောနောက် အကြံကျွင်းကိုကောက်ရသကဲ့သို့၎င်းဖြစ်လိမ့်မည်။ထိုသူတို့သည်ကြွေးကြော်၍ရွှင်လန်းစွာသီချင်းဆိုကြလိမ့်မည်။ထာဝရဘုရားကိုချီးမွမ်းသောအသံနှင့်ပင်လယ်တဘက်မှာမြည်ကြလိမ့်မည်။သို့ဖြစ်၍အရှေ့မျက်နှာအရပ်တို့၌ထာဝရဘုရားကို၎င်း၊ပင်လယ်တဘက်တကျွန်းတနိုင်ငံအရပ်တို့၌ဣသရေလအမျိုး၏ဘုရားသခင်တည်းဟူသောထာဝရဘုရား၏နာမတော်ကို၎င်းချီးမွမ်းကြလော့ တန်ရှင်းတော်မူသောသူသည်ဘုံကြီးတော်မူစေတည်းဟုမြေကြီးဆိုမှတည်ခြင်းဆိုတံကိုငါတို့သည်ကြားရ၏ငါမူကားအလွန်ဆင်းရဲ၏အလွန်ဆင်းရဲ၏အမင်္ဂလာရှိ၏လူရသောသူတို့သည် လူရလျက်နေကြ၏လူရသောသူတို့သည်ကြမ်းတမ်းစွာလူရကြ၏အိုပြည်သားတင်သည်ကြောက်လန့်ဖွယ်သောအရာမြေတွင်ကြော့ခွင်းတဲသို့ရောက်လေပြီ ကြောက်လန့်ဘွယ်သောအရာမှပြေးသောသူသည်မြေတွင်းထဲသို့ကျလိမ့်မည်။မြေတွင်းမှလွတ်သောသူသည်ကျော့ကွင်းနှင့်ကျော့မိလိမ့်မည်။ကောင်းကင်ပြွန်ဝပွင့်လျက်ရှိ၍မြေကြီးအမြစ်လည်းလှုပ်ရှားလေ၏။ပြည်တော်သည်တပြည်လုံးပြုတ်လေပြီ။ပြည်တော်သည်အကုန်အစင်ပြိုပျက်လေပြီ။ပြည်တော်သည် အလွန်တုန်လှုပ်လျက်ရှိလေ၏။ပြည်တော်သည်ယစ်မူးသောသူကဲ့သို့တလူးလည်လည်ရှိ၏ ပခက်ကဲ့သို့လှုပ်ရှား၏မိမိအပြစ်သည်မိမိအပေါ်မှာလေးသဖြင့်ပြည်တော်သည်လဲလိမ့်မည်နောက်တဖန်မထရအငယ်27မှ23ထိုကာလ၌သာရဖျားသည် မြင့်သောအရ၌မြင့်သောအလုံးရင်းကို၎င်းမြေပေါ်မှမြေကြီးရှင်မြင်းတို့ကို၎င်းကြည့်ရှုစစ်ကြောတော်မူလိမ့်မည်သူတို့သည် တွင်ထဲမှ တစုတည်းစုဝေး၍ခြိနှောင်ခြင်းထောင်ထဲမှ ချုပ်ထားခြင်းကိုခံလျက်နေရကြလိမ့်မည်များစွာသောနေ့ရက်ကာလလွန်ပြီးမှစစ်ကြောခြင်းကိုခံရကြလိမ့်မည်လသည်လည်းမျက်နှာပြက်လိမ့်မည်နေသည်လည်းအဆက်ကွဲလိမ့်မည်အကြောင်းမူကားကောင်းကင်ဘုရားအရှင်ဒါဝရဖျားသည်ဇီးအုံတောင်ပေါ်မှယေရုရှလင်မြို့၌မင်းပြု၍အသက်ကြီးသောသူတို့ရှေ့တွင်ဘုံကြီးတော်မူလတံ